ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးအတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌15ရက်4လ69ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဒီကနေ့ဘာနေထုံးဆိုမေးလို့ရဟင်အကြံနေတယ်ဗျာဒီကနေ့ဘာကြတာတော့ဟင်ကြကြသေးသေးပြောတာလားကြတိကြတောက်ပြောတာလားဘာကြနေတော့ဟင်မေးလို့ရတော့ဗျာဟင်ဟင် မနေ့ကတော့အကြနေ့ဒီနေ့အကြနေ့မဟုတ်ခလားဟင်ဘာကြမှာတော့ကိုရမေးလို့ရအောင်ဘာကြမှာတော့ဆိုတယ်မဒီပေါ့ဟင်အမအင်းလောက်ကြောမယ်ဟင်တိုင်းလုံးမကောင်းတာကိုလိုက်ကြမှာလားလောက်ကြောမယ်ဟင်မနေ့ကသင်ညာကြနေ့ သင်္ကြံကိုသဘောပေါက်မှအကြသဘောပေါက်မှာပေါ့သင်္ကြံသဘောပေါက်မှအကြလည်းသဘောပေါက်သင်္ကြံသဘောပေါက်ရင်အတက်ကိုလည်းသဘောပေါက်ပါလိမ့်မယ်အင်းတို့ပါဠိလိုကသင်္ကန်တာလားဟုတ်ကလားအဲ့ဒါဟိုကလားစကားနဲ့ရောနေသင်္ကြံဖြစ်ဟုတ်ကလားတို့ဒီတာပါမောက္ခကိုဟိုပါဠိတာပါမောက္ခမဟုတ်ဘူးလားအော်ဒီတာပါပြာမုတ်တဲ့ဟင်ဒီတာပြာမုတ်ဟင် ဟင်ပါမောက်ခကိုပြာမုတ်လို့ဆုံးဒါကလာစကားပါကိုလည်းသိမ့်ချံပါကလာစကားကြီးပြပုတ်ကလာသင်္ကန်တပုတ်ကလာအဲသင်္ကန်တကိုသူဗမာလိုတော့ဟိုသင်္ကန်လို့ပဲပါလာပြန်အောင်ပါသူ့ကိုသူ့အနဲ့ပါလာပြန်ရင်တော့ပြောင်းရွှေ့ခြင်းလို့ထိပဲရတစ်နှစ်ကတစ်နှစ်ပြောင်းရမှာမဟုတ်လားဟင်တစ်နှစ်ကတစ်နှစ်ပြောင်းရမှာဗျဟုတ်ကလားအဲတော့မူဖွာတာတွေကတော့ ဟိုတပူလာကြီးမူဖွာကြတာမဟုတ်ပါဘူးသူလာနဲ့သူနေကြမှာပါပဲသို့တော်သူဒေတာနဲ့ဆိုရင်တော့ဒီနာဒီဟွာပေါ့ကဘာကြီးရဲ့365ရက်ပြည့်ရတပတ်ကြတဲ့နေ့ကိုခေါ်တာဟုတ်ဗျဟုတ်ကလားဗျဟင်365ရက်ပြည့်ရင်အဲတပတ်ရတဲ့နေ့ဟုတ်ကလားအဲ့တော့သူဟွာတွေကတော့365ရက်ပြည့်ဘူးဗျသူက354ရက်ရှိမှတင်တယ်ဟဲ့ 29ရက်6လ36 6လထင်တယ်ဟုတ်ကလားဟင်ရဲမဆုံး6လရဲဆုံး6လမဟုတ်ဘူးလားအဲ့တော့29 6လ36လပေါင်းကြည့်ပေါ်ဗျာ354ရက်ရှိတာအဲ့တော့17ရက်17ရက်လူတဲ့အတွက်3နှစ်လျင်တစ်ချိန်ဟောထပ်ထပ်ပေးနေရတယ်ကဘာဖတ်နဲ့မပတ်မိလို့ဟုတ်ကလားဘာဖြစ်လို့တို့ကလာနဲ့ယူတာဟုတ်ကလားလာကတို့ ဟိုနေက24နာရီကိုတစ်ပတ်ဟုတ်ကလားဟဲ့လက24နာရီကိုတစ်ပတ်မရဘူး48မိနစ်နောက်ကြတယ်တရက်ကိုလေ48မိနစ်နောက်ကြတဲ့အတွက်တို့ကဟိုနေ365ပါပြည့်တဲ့အချိန်တို့က354ပါပဲကြာရှိပြီသေးကြအဲ့တော့7ရက်7ရက်နောက်ကြမနေဘူးလားဟင်တို့ကလာနေอยู่တာကိုကွဟင်လာပြီလာကွယ်ဟိုလာပြီနဲ့ဖမ်းတာမဟုတ်ဘူးလားဟင်အဲလာပြီနဲ့ဖမ်းတာလား ဒါမို့သုံးနှစ်လျင်တစ်ချိန်ကြကြက်တူးတူးပေးရတယ်ထင်တယ်ဟင်တနှစ်ကို30ရက်ရော့နေတဲ့သူရဲ့ဟုတ်ကလားဗျာဟင်နှစ်နှစ်ဆိုတော့22ရက်ရော့မှာမဟုတ်လားသုံးနှစ်ထိအောင်သာဆိုင်လိုက်ရင်ကျွတ်တော့33ရက်ရော့သွားမှာတော့နှစ်နှစ်ပြည့်ရင်တော့တတိယနှစ်ကြာရင်ဝါထပ်ပိုးပေးရဟုတ်ကလားဗျာဟင်ဘာလို့ဝါထပ်တုံးဆိုလဲသဘောပေါက်ရမယ်ဗျာဟင်သူကက၄လကဟိုနေပါနှုံးနေဆိုရင်48မိနစ်လောက်ကြာတယ် ဟုတ်ကလားဟင်ဟိုဟာဟိုလာပြီပြီတရနေ့ဟာစာပေလေးလာကြည့်လေလာပြီနေ့ကို6နာရီတို့လာတွေ့ရရင်တရနေ့ဆိုလို့ရှိရင်48မိနစ်လောက်နောက်ကျပါလိမ့်မယ်ထွက်ထားလေနှစ်ရက်နေ့ဆို48မိနစ်48မိနစ်အဲဆုတ်တဲ့အချိန်ပိုးထင်ရှားဟုတ်ရဟင်အဲအဲ့လောက်ဆုတ်တဲ့အတွက်တို့ကဟောဟိုနေတပတ်ပြည့်ရင်တို့ကလာတာတပတ်မပြည့်ချင်ဘူး48မိနစ်လိုတဲ့အတွက် အဲ့တော့တနေ့လေသူက7ရက်နောက်ကြတယ်ဗျာပေါင်းလိုက်တော့လေဟိအဲ့တော့သူက354ရက်နဲ့ဟောကဘာကတပတ်ပြည့်ပြည့်နေရတယ်ဟုတ်ကလားဗျာအဲ့တော့တို့ကဘာကြီးတပတ်ပြည့်လို့ရှိရင်ຢာဒီတစ်ခါပြန်စအောင်ပါတယ်ဟိဆက်မຢာဒီပြည့်သွားပြီကိုကွဟိတစ်ခါပြန်စအောင်ပါအဲ့တော့ကိုဘက်ကအဲတို့ဥဒုကနေဒီဘက်ဥဒု ဟုတ်ကလားသူဥရုပြည့်ရေတခါပြောင်းလာတာထင်တယ်ဟဲ့တနေ့တနေ့တနေ့တန်ဝိသရကိုနှစ်လို့ပြောတာတနေ့တနေ့ဟုတ်ကလားဟေးတို့ဗမာကားကိုတန်ဝိသရဆိုတဲ့ပါဠိကိုတနှစ်လို့ဘာသာပြန်တယ်ဘောင်းတော့306တိပိများဆိုရင် တော့365ရက်တပတ်လေရင်သူထဲမှာအနှစ်ပြည့်တယ်ထင်တယ်ဟဲ့ဟေးအနှစ်မတိုးဘူးလားမကြည်ပင်ဖြစ်ဖြစ်ရှားပင်ဖြစ်ဖြစ်ဗတောက်ပင်ဖြစ်ဖြစ်အနှစ်တိုးလား အနှစ်တီတာအနှစ်သာရတွေတိုးလို့အဲ့ဒါကိုယူပြီးတို့လူဒီလည်းပဲအဆင့်အထက်ဆင့်မြင်ဖို့အနှစ်အသားတွေတိုးမှဖြစ်လို့တနည်းပြောတာတို့အနှစ်တီတိုးလားဟဲ့တို့ဟာတွေနှစ်တီတိုးလားဟေးလုံးရတနှစ်တော်ပြည့်ပြီအနှစ်ဘလောက်တိုးတော့အကာတွေကြီးရလားအနှစ်တီလားဒါရေဟောအကာတကာပြည့်ပြီပေါ့တနှစ်ပြည့်ပြီပြောရမှာလားတကာပြည့်ပြီပြောရမှာလားဟာ ဘယ်လိုဟာတွေတို့ပြနော်ဒါရင်ကိုရွာရောက်တော့ပဲလို့ပြောမှာတော့ဟေးတို့တော့သိညာအေကြပြီးနေဆန်းတည်းနေရောက်ပြီးတကာတော့တို့ပြီလားတနည်းတော့တို့ပြီပြောမှာလားတကာတို့ပြီပြောမှာသိလှုပ်တော့ဝေးပြီဘုရားတကာတွေဘာဟုတ်မလို့တနည်းနဲ့ကဖို့နှစ်နဲ့ပြောတာပါဗျပေနဲ့ပြောတာမဟုတ်ပဲနဲ့ဟင်ဟင်ပဲတို့ရှယ်ဘုရားတကာရဲ့ရှယ်ဘုရားဘုရားမှာပါသေးလားဟင်ဟင်မိကြည့်ပါဦးရှယ်ဘုရားမှာ ဟင်တခါတိုးတာလားတစ်နှစ်တိုးတာလားလောကရောတစ်နှစ်တိုးတာတဲ့ဘယ်လောက်များနှစ်တိုးလို့လောကရောမယ်ဟင်ဟင်အဲတစ်နှစ်တော့ပြည့်ပြီဟေးတဲ့အဲ့လိုပြောထင်တယ်ပြည့်လားအနှစ်ဟင်ခေါခလားဟဲ့ဟိုကျက်သူမင်းကြီးမို့နဲ့တူပါပဲပထောက်ပင်လားကျက်သူပင်လားအလက်ဟာလက်ပါမင်းကြီးကိုလည်းဟောကလက်ပါမင်းဆိုနင်းနေတော့နှစ်ပါဦးမှာပေါ့ဗျာကျက်သူပင်မို့နဲ့တူပါတရား ဟင်ဟင်လက်ပါမင်းဆိုတာမှနည်းနည်းလေးတော့ရေတက်တဲတော့ဖြစ်ဦးမှာပေါ့ဗျာဟင်အကာတဲ့တော့နည်းနည်းလေးပူဦးမှာပေါ့အမမမရှင်းတဲ့ခါမှတဲ့ဒီမင်းကြီးကပေါက်မှာလားရှင်းတဲ့ခါဒီခမရဟုတ်ဟင်ဟင်တော့သူတော့နှစ်မတိုးသေးဘူးငါတစ်နှစ်တော့ဆိုင်လိုက်ဦးမရှိမလားဒီမင်းကြီးကရှိမလားဟင်အဲ့တော့သူကနှစ်နှစ်ပြောပြီးကိုကိုကိုနှစ်တိုးလားမတိုးသလားလည်းပြန်စဉ်းစားကြပါစမ်းပါဦးဟုတ်ကလားဟဲ့ အဲ့တော့သိညာကြပြီဆိုတာတို့ပြောင်းဖို့အချိန်ကြပြီလို့ဆိုတာဟုတ်ကဲ့ဟိဟင်ပြောင်းဖို့အချိန်ကြပြီဟုတ်ကလားဘာဖြစ်လို့တော့ခုနပြောတဲ့အနှစ်ပြောင်းနာထင်တယ်ဟိအသက်နဲ့ပြောရင်တော့တစ်နှစ်သာအနှစ်ပြောင်းပြီလို့တို့လို့တပြဟုတ်ကလားအဲ့တော့တစ်နှစ်တာအချိန်ပြောင်းလို့ရှိရင်တို့မနှစ်ကလည်းနှစ်ဆန်းတရနေရာသာပြီး အနှင်များရမလားလို့ဒါနမှုတွေလောက်ဘူးလားဟဲ့ဟိဟိအော်အောက်တန်းစားတဲ့အောက်တန်းစားဆိုတန်ဖိုးမရဘူးထင်တယ်ဟိဟုတ်ကလားကြက်သေးလို့ဘသူငိုတော့ဝက်သေးလို့ဘသူငိုတော့ဟင်ဟုတ်ကလားသူ့ရောတရဏဂုံတင်ပြီးလှလာပါပါကျင်းပါချသလားဟိဘယ်လိုချလိုက်ကိုတင်ဒီတော့မတင်ချဘယ်လိုတင်ချတော့ဟင် ကျက်မသာဘယ်လိုချအရောဆိုမေးလို့မရဘူးဗျာဟဲ့ရှင်ဖရာတကားဟဲ့ရှင်ဖရာမပါလေလားမသိပါဘူးပါလားဟဲ့ဒီတဲ့ဟင်ဟိုကျက်မသာဘယ်လိုချအရောဆိုဟင်ဒါမိုးမရှိဘူးလူနဲ့တူလားဟဲ့အဲ့တော့ဒါနမှုနဲ့အနှစ်ပြည့်လို့ရှိရင်တန်ဖိုးကြီးဟုတ်ကလားတစ်ပင်လည်းအနှစ်ပါတဲ့တစ်ပင်တန်ဖိုးကြီးအနှစ်မပိုင်းတန်ဖိုးရှိဟုတ်ဟဲ့ကျေဆိုပင်ရောက်ဒါရအောင်ဟဲ့ဟင် ဟောလက်ပံမဆိုင်ဘူးပေါ့ဘာညာဘူးကျွန်းလာကြတော့ဘယ်နဲ့တော့ဟင်ဟင်အဲပထောက်ဆိုတော့ခုကဘာတော့ဝဲနေရတာပထောက်ဟင်ပထောက်မျိုးတုံးပြီဟုတ်ကလားအဲအခုအသားတကအသားထဲမှာပထောက်ကတံမိုးကြီးဆုံးဖြစ်နေတယ်တို့ပြင်းမနာမှာရှိတဲ့ပထောက်တွေအကုန်ကုန်ပြီဟိုတောင်းတဲ့တင်းနဲ့ချီရတာဟုတ်ကဲ့ပထောက်ရဲ့ဟိုအနံလည်းပါတယ်အနှစ်ကလည်းပြည့်သေးဟုတ်ကလားဗျာအဲ့တော့ဒါနမှုနဲ့ပြုလို့လူခေနဟဲဆိုတာ တန်ဖိုးကြီးတာတင်တယ်ဟဲ့အနှစ်ပြည့်လို့တန်ဖိုးကြီးတာမဟုတ်ဘူးလားဟုတ်ကလားဟဲ့ဟောတရိษာဟဲ့ဘာနှစ်မှရှိတော့ဘာတန်ဖိုးမှရှိဟုတ်လားဟင်ဟုတ်ကလားဟဲ့အဲအဲ့လိုအနှစ်ပြည့်အောင်လို့ဒါနမှုလည်းလုပ်ခဲ့တယ်ဟုတ်ကလားတီလာမှုပါကောဟိုကိုချစ်ထင်တယ်ဟဲ့ဟုတ်ကလားဟိတီလာမှုနဲ့ကိုချင်းဟုတ်ကလားကာယကမှုဝစီကမှုမနောကမှုလေးတွေရင်ကြည်အောင်သိမွေအောင် သီလကဆုံးမပေးရတာမဟုတ်လားဟဲ့ဟင်ဒီလိုဆိုရင်လူယုံကြီးလေးတွေဖြစ်ရင်ငေါတန်ဖိုးပူမတက်နိုင်ဘူးလားအနှစ်ပြည့်လေးတွေမဖြစ်နိုင်ဘူးလားအဲအနှစ်ပြည့်လေးတွေဖြစ်ရင်တန်ဖိုးပူတောင်ကြီးမယ်ထင်တယ်ဟဲ့ဟင်ဟုတ်ကလားဟင်ဒါနတာတော်ဆကာမဝသရောဒါနတစ်ခုပြုလိုက်ရင်နတ်ပြည်၆ထပ်ကပန်ကြရတယ်လို့ဆိုတာဟုတ်ပဲတိနတာတော်အတနိထောတဲ့တိလကပြမာတိအောင်အနှစ်တီးမယ်ထင်တယ်ဟဲ့ဟင်တိလကဘယ်ထိတီးမှာတယ်တော့ ဇမာတိတည်မယ်တန်ဖိုးပုံမြင့်သွားပြီတယ်ဟဲ့ဟေးနတ်တဲ့တောင်မြင့်သွားပြီတယ်ဒါပဲလေတော့အနှစ်ရှိလို့လားအနှစ်မရှိလို့လားအနှစ်ရှိလို့ဘာဝနာတာတော့နေဘူးတော်တယ်ဟောတို့ဒီခန္ဓာဖြစ်သိရှုနေတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ထိအပန်ကြားရတယ်ဟုတ်ကလားဟဲ့ဒီလိုဆိုနိဗ္ဗာန်ထိဆိုရင်တော့ပဲလေတော့အနှစ်ပူရပူရတည်ပြီတည်ရတယ်ထင်တယ်ဟဲ့ဟေးအဲ့လိုနှစ်ပြည့်အောင်လို့မနေ့ကနေသံတရေနေ့ကစခဲ့တယ်ပြင်ရဟေးအေးဒီနှစ်တော့ဖြင့် အနှစ်ပြည့်တွေကြီးပဲဖြစ်အောင်ဆိုပြီးတော့လှုပ်ထားနှစ်ဆန်းနှစ်ရက်နေရာစပြီးတော့ဘယ်မလုံးကြဘာတွေလုံးကြတော့အနှစ်တွေဆိုလားအကာတွေဆိုလားနှစ်ဆန်းနှစ်ရက်ကြတော့သုံးရက်ကြတော့နှစ်ဆန်းသုံးရက်ကြတော့နှစ်ဆန်းလေးရက်ကြတော့လှုပ်ဘူးဗျာသူတို့နှစ်တည်လို့စုခဲ့တယ်ထင်ဘာတွေစုခဲ့ထုံးဆုံးဟောဗျာတရင်ဖွင့်လာတော့ကောင်းတာပဲနှစ်ဆန်းတရက်နေရာတော့ စိရင်ဖွင့်ကတော့ကောင်းမှုနဲ့ဖွင့်သလားဆိုးမှုနဲ့ဖွင့်သလားဟင်အနှစ်နဲ့ဖွင့်သလားအကာနဲ့ဖွင့်သလားဟင်အနှစ်နဲ့ဖွင့်တာဗျာနေသံတရနေရတော့ဟုတ်တယ်လို့လို့နဲ့မင်းရနေကြတော့ဘယ်မင်းရနေကြတော့ဘယ်နဲ့တုံးဆိုဟောမေးလို့ရဘူးဟင်လေးရကြတော့ဗျာကဲငါးရကြတော့ဗျာမတော်တော်လေးမေ့သွားတော့ဗျာဟင်ဟင်တော်တော်လေးမေ့သွားတော့ဘယ်နဲ့တုံးဗျာဟင် ညသန်းတရနေ့ဆိုနင်းနေလို့တတိရှိသေးတယ်နော်ဩငါဟိဟောလာဟိတနှစ်တွေးသွားပြီဒီမဲ့ပဲတရနေ့တနှစ်နေ့ပြီဟဲ့နင်းနေလို့မျက်နှာငယ်တယ်ထင်တယ်ဟဲ့ညသန်းတရနေ့မျက်နှာမငယ်ဘူးလားဟိဟိုကကနန်းကြီးပြပြီပါတော့မနှစ်ကဆိုလို့ရှိရင်အဲ1360ပြည့်ရောက်သွားပြီနဲ့ဟိခုနှစ်ကနန်းကြီးပြအထင်တယ်ဟုတ်ကလားဟဲ့ အခုဆိုရင်တို့ဘာတော့နောက်နှစ်ရက်လောက်ဆိုရင်1361ရောက်ပြီနဲ့ခဏကြီးကပြတင်တယ်ဟိဟိဟုတ်ကလားဒါသင်္ခဏီခဏကြီးတွေထင်တယ်နောက်ဆုံးခဏငါရှိဘူးခဏလားဟင်ဒီလိုဆိုဟာလားရဲ့သင်္ချိုင်းကိုသွားမခဏကြီးတွေထင်တယ်သင်္ချိုင်းကိုညှိုးနေတဲ့လမ်းညွန်ခဏကြီးတွေထင်တယ်ဟိအဲ့တော့ဗျာနေဆန်တရရဲ့နေဆိုရင်တော့ အဲငါတို့အေးပင်နဲ့ပတ်တော့အဲမိဗျာမဟဲ့ဆိုမျက်နာလေးတွေငယ်ငယ်နဲ့အနှစ်တူကြီးတယ်ဆိုဟုတ်တယ်နဲ့ဟင်ဟင်သရင်ဖွင့်တော့ကောင်းလားဟင်နောက်တော့တဖြည်းတဖြည်းနဲ့ပဲလေတော့ဟင်ပဲလေတော့တဖြည်းဖြည်းနဲ့အနှစ်အနှစ်ဒီအနှစ်ဒီအနှစ်ဒီအနှစ်ဒီဒီဒီလိုပဲတဖြည်းဖြည်းနဲ့ဆုပ်လာတာလားအနှစ်မအကာအနှစ်မအကာနဲ့နောက်ဆုပ်လာသလားဟင် အနှစ်မှအနှစ်ဆိုပြီးတော့ကိုအလေးချိန်ပိုပြီးလာသလားအနှစ်မှအကာဆိုနောက်ဆုတ်လာသလားဟုတ်ကလားဟဲ့ဘယ်ကားရှိတူတာတို့ဟုတ်ဗျာဟေးဟွာလာအဲများသောအားဖြင့်ကလေးကဟုတ်ကလားဟိုရုပ်ကကလေးဖြစ်ရင်စိတ်ကလူကြီးဖြစ်နေတတ်တယ်ဟုတ်ကလားဟင်ရုပ်ကြီးလာရင်စိတ်ကလေးပြန်ဖြစ်နေတတ်ဟုတ်ဗျာ ဟင်ကြကြယုံကြည်ကြည်တော့တငယ်ပြန်ရောဟုတ်တယ်ဟဲ့ဟင်အင်းကလေးနားဆောင်ရတယ်ကလေးငယ်လေးညာဆိုလို့ရှိရင်မကောင်းတာဘာလို့တော့ဟဲ့မကောင်းတာဆိုဘာလို့ပြီးတော့အတိတ်ကပါလာတဲ့ကံတိုင်းပဲဟုတ်ကလားဟင်သူပထမဘဝပဲချိန်စားအခုလက်ခုလက်ရှိဘဝပဲချိန်စားတော့ဆိုအပြူဘောလူပြူဘောဝင်မစားဟင်ကြံတဲ့ချိန်မှာဟိုပထမဘဝကပါတဲ့ညင်းတိုင်းပဲဟင်ပထမဘဝကပါတဲ့ညင်းက အထက်တန်းသားကိုဗြမဘုံအဲနတ်ဘုံတို့ကလာခဲ့တာဆိုရင်ဒီမှာအလွန်ရင်ကြီးတဘောဗျအလွန်အေးတဘောဟုတ်ကလားဗျဟင်အဲလာခဲ့တဲ့ဘဝကအောက်ကမထော်မနှမ်းဘဝကလာတာတွေဆိုရင်ဩဒီတို့ငငယ်ဆိုရင်မြောက်ရှုံးကြဟုတ်ဗျာဟောပြိုးဘောလူပြိုးဘောဝင်ရင်ပြောင်းပြန်ဖြစ်သွားတာထင်တယ်ဟိမြောက်ရှုံးလေးကပြန်ပြီးကုတ်ပြီးတော့ဟုတ်ကလားဟိဟိုတစ်သားယုတ်ကလေးကအဲ့ခါကျအသက်ဝင်သွားထင်တယ်ဟိဟုတ်ကလားဟဲ့ အပြူဘောလူပြူဘောဝင်မတို့ဘဝစတယ်ဟုတ်ကလားအဲ့တော့တို့ငယ်တဲ့ပုဂ္ဂိုလ်ဟာနတ်ဆောင်မယ်ဗျဟင်အပြူဘောလူပြူဘောဝင်ပြီးဒီဘက်တဲကအဲဒုစိတ်ဒီဒုစီမှာရှိဘူးသူများသိကြီးတဲ့ထင်တယ်ဟင်မျက်စိကစားပြီးနားကစားပြီးဗစကစားပြီးလက်ကစားပြီးရှိသမျှကစားပြီးဟုတ်ကလားဟင်သူများသိကြီးတဲ့ထင်တယ်ဟုတ်ကလားအဲဟိုကြိုက်လို့ဟိုစော်ကားတာကောမရှိဘူးလားဟဲ့မိုးလို့ပြမှားတာကောဟဲ့အဲမတိလို့ပြမှားတာကောဟဲ့ အဲ့ဒီစိတ်နဲ့ပဲနေတော့ဟောအသက်ကြီးလေငယ်လေဗျစိတ်ကစိတ်ဓာတ်ငယ်လာတယ်ဗျအသက်ကြီးတော့စိတ်ဓာတ်ငယ်တယ်ရုပ်ဓာတ်ကြီးတော့စိတ်ဓာတ်ငယ်တယ်ဗျဟင်ရုပ်ဓာတ်ငယ်တုန်းကစိတ်ဓာတ်ကြီးတယ်ဗျဟုတ်တယ်ဟိဟင်ပြောင်းပြန်တယ်ဟိဟုတ်ပုံပေါ်ပါမလားဟဲ့ရှေဖရားတကာရဲ့ဟင်ဟုတ်ကလားဟဲ့ဟင်အဲ့တော့တို့ကူကောနှစ်ဆန်းတည့်ရဲ့နေ့တုန်းကတော့ဟင်မွေးကင်းစားလောက်တယ်ဟဲ့ဟင် နှစ်ဆန်းတရနေ့တုန်းကတော့စိတ်ကြီးသေးတယ်ရက်နေတော့စိတ်ကြီးလာနှစ်ရက်ကျတော့ဘယ်နဲ့တော့နှစ်ဆန်းသုံးရက်ကျတော့ဘယ်နဲ့တော့ဟင်ဟင်ဟုတ်ကလားဟင်အဲနှစ်ဆန်းတက်လာပြီတော့ဘယ်လိုနေတော့ဟိဟုတ်ကလားဒီလိုနဲ့လှုပ်ထားဟင်တို့ဟာလာဟိုရှိခိကယထာနဲ့ပြောရင်တော့ဟင်ဟိုဘူတာကထွက်ခါတုန်းကတော့ဟိုတို့ထင်းတိုးတွေထင်တယ်ဟဲ့ထင်းတိုးတွေတွေ့မိဘူးသေးလား ထင်းနဲ့ထိုးတဲ့ယထာတွေမှီဘူးသေးလားဟင်ထွက်ခါကဘယ်လိုတော့ဟုတ်ဟုတ်နဲ့တစ်ချက်ချင်းထင်တယ်ဟုတ်ဟုတ်နဲ့အဲ့လိုထွက်တာထင်တယ်အလားနိုင်လုံတော့ဘယ်လိုတော့ဟုတ်ဟုတ်မဟုတ်ဟုတ်ဟုတ်ဟုတ်မဟုတ်ဟုတ်ဘယ်လိုထွက်တော့အလားနိုင်လုံတော့ဘယ်လိုဖြစ်သွားတော့အလားနိုင်လုံတော့ဘယ်လိုဖြစ်တော့ဆိုနာအဖို့ကြောင့်ဟာဟုတ်ဟုတ်မဟုတ်တော့မဟုတ်တော့ဘူးလားမဟုတ်ဟုတ်ဟုတ်ဟုတ်လားဘယ်လိုဖြစ်သွားတော့ ဟင်ဟိုလာနိုင်မရောက်ခင်တော့ဟုတ်ပါဗျဟုတ်ဟုတ်နဲ့တစ်ချက်ချင်းလေးထင်တယ်ဟင်မေဖန်တရေနေကြဘယ်နဲ့တော့ဟုတ်ဟုတ်နဲ့ထင်တယ်နှစ်ရက်ပြသုံးရက်ပြလေးရက်ကြတော့ဘယ်လိုလုပ်တွေ့ဟုတ်ဟုတ်မဟုတ်ဟုတ်ဟုတ်ဟုတ်မဟုတ်ဟုတ်နဲ့ထွက်ပြီးဟောဟင်အဲ့တော့တစ်နှစ်သာပြည့်ရတာအနှစ်ပြည့်ရလားတို့ဟင်မပြည့်ဘူးအဲမပြည့်လို့ဒီမပြည့်တာရေးတိုင်းသာသွားမယ်ဆိုရင် ဒီမှာခုနှစ်ဆန်းတည့်ရဟိုဘက်ကြလေခင်ဗျားတို့အကာနဲ့ပဲပြီးတော့မယ်ဟုတ်ကလားဟိအကာနဲ့ပြီးမှာမို့အခုဟိုဘက်ကနှစ်ခေါင်းမှာရှိခဲ့တဲ့အကာကိုဖြစ်စေနိုင်တဲ့အကုသိုလ်တွေထင်တယ်ဟိဟိအကာကိုဖြစ်စေနိုင်တဲ့အကုသိုလ်တွေထင်တယ်ဟဲ့ဟုတ်ကလားဟင်ဟုတ်ကလားပြီးပြီးတော့တို့ဒီအကုသိုလ်တွေကတို့ဘာဖြစ်တာတော့ခဲ့တို့လူသိမ့်မရှိသေးလို့ထင်တယ်ဟဲ့ ဟင်ဟုတ်ကလားဟိဟင်လူသိဖြစ်ရင်တို့အနှစ်ရှိရမှာပေါ့လူသိမရှိသေးလို့တို့အနှစ်မရှိသေးတာဟုတ်ကလားဗျာကြိုက်ကြိုက်တယ်လို့ဟိုလိုက်ပြီးသိမ့်ပိုက်တာဒါဒိဋ္ဌံသိတယ်ဟိမကြိုက်မကြိုက်တယ်လို့တိုက်ခိုက်တာဟောတတိခံသိပဲမတိမတိလို့လိုက်တိုက်ခိုက်တာဟောတတိခံသိပဲဟုတ်ကလားဗျာအဲ့တော့အဲ့ဒီတတိခံသိကိုတတိခံဉင်ကိုတီလှနဲ့ သူကဖြည့်ချိုးပြီးတော့တရိษံကျင့်ကိုဒါနနဲ့ဖြည့်ချိုးဖြစ်ထားတယ်လေဟင်ဟင်တိန်ခံရင်ကကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုဒီလိုမဟုတ်ဘူးလားဟုတ်ကလားဟုတ်ကလားဒါကြောင့်မို့လဲတို့အကာတွေဖြစ်ကုန်တာတိဋ္ဌံဘဝအချင်းကြီးဘဝထင်တယ်တိဋ္ဌံဘဝဘာရတော့ဟွန်းတို့လိုတို့လိုခေါ်တော့ဟာပေါ့အတိဘဝလို့ခေါ်တယ်ဟင်သူဒီအတိဘဝဟောအညွန့်မှန်တဲ့တော်ပဲနဲ့ဟင်ဟိုတစ်ပင်အတိတော့အညွန့်တက်လားဟင်ပွင့်လေးလား ပြီးလားရိပ်မှဲ့လားတော့တော့ညုံမှန်တယ်ဖယ်နေအဲ့တော့ဒိဋ္ဌံဘဝကအညုံမတက်တဲ့ဘဝမဟုတ်အတိဘဝခေါ်တယ်ဟုတ်ကလားအဲ့သူတို့လောက်တာလည်းခုနအနှစ်ပြည့်လို့လားဗျတကားလေးရွယ်ကြိုက်ကြိုက်သူဟုတ်ကလားမကြိုက်မကြိုက်သူမသိမသိသူအဲ့လိုထင်တယ်ဗျဟင်အဲ့တော့တို့တီလာကတိဋ္ဌံဉင်ကိုချုပ်ချက်ပြစ်တဲ့ဟာလက်နဲ့ဗျဟုတ်ကလားဟင်တို့ဒါနကြတော့ဟောတိဋ္ဌံက သူရသူပြီးရောသူများတော့စဉ်းစားဘူးဟုတ်ကလားခွေးအုပ်ကြီးတဲ့ထမင်းကြမ်းကပြစ်ကြည့်ဗျာဟုတ်ကလားအမေတော်ဖေတော်ညာမထင်လားအားကောင်းတဲ့ခွေးရဝင်ကြိုက်ခဲပြီးစားသွားတာထင်တယ်အမေဖို့လူရှိသလားသူများဖို့ဆိုတာထားသမ်းပါတော့ဟုတ်ကလားဒါတိဋ္ဌာန်ချင်းထင်တယ်ဟဲ့အဲ့တော့ခုတို့ဘေကံချင်းရေရောချင်းဟုတ်ကလားကိုချမ်းသာတယ်လို့အများချမ်းသာဖို့ဒါကိုကိုနဲ့တကူချင်းစားတာထင်တယ်ဟဲ့ဟေးဟုတ်ကလားဟဲ့ ကိုမဆင်းရဲတယ်လို့အများမဆင်းရဲဖို့ဒါလည်းတို့ကိုကိုနဲ့တကူချင်းစာရထင်တယ်ဟဲ့ဟင်ဟုတ်ကလားဟိကိုချင်းစာသိဒန်းတူထားသိဒါတို့လူမှာပါရှိတာထင်တယ်ဟဲ့ဒါအနှစ်ဖြစ်မဲ့ဟာတွေထင်တယ်ဟုတ်ကလားဒါအနှစ်ဖြစ်မဲ့ဟာတွေဟုတ်ကလားဗျအဲ့ဒီအနှစ်ဖြစ်ဖို့ရာအတွက်တရိษံကတော့သူ့အကျင့်ကဘသူဘာဖြစ်နေနေငါကောင်းစားပြီးရောထင်ဟိမွေနဲ့ဖားနဲ့တွေ့တာလှန့်ကြည့်ဟုတ်ကလား ဟေးငွေရဘယ်နဲ့တော့ဖာလျာရှိအောင်អော်လိုက်တာဟုတ်ကလားဟေးတခါတည်းမြေကြီးလေရွယ်လေးနဲ့မွေကကြည်ပါနောက်ကပြုံပြုံပြုံပြုံနဲ့ဟုတ်ကလားဩငါကြောင့်သူသေးတော့မယ်လို့များရှိသလားကိုကိုနဲ့တကူချင်းသာသလားဟေးကိုနဲ့ကောဓာန်လူထားသလားတာတိဆန်ကျင့်လေဟုတ်ကလားယုံနဲ့ခွေးလေးဒီတိုင်းထင်တယ်ဟေးဟေးယုံကကြောက်လို့ကြီးတာခွေးကကြိုက်လို့လိုက်တာ ဟုတ်ကလားယုံကကြောက်လို့ပြေးတာခွေကကြိုက်လို့လိုက်တာဟင်ပြေးရတာချင်းတော့တူတူပဲထင်တယ်ပြေးတာချင်းတူတူပဲအဲ့ဒီရှေ့အကောင်နဲ့နောက်ကကောင်တူလားဟင်အတူရဟင်ရှေ့ကကြောက်လို့ပြေးတာနောက်ကကြိုက်လို့လိုက်တာဟုတ်ကလားဟင်အဲ့တော့သူတို့မှာကောသူတို့အကျင့်ကငါကောင်းစားပြီးရောဒါပဲထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဒီအဲ့ဒီအကျင့်ကိုဖျက်ချိုးဖို့ရအတွက်ဒါနနဲ့ဟုတ်ကလားဒါမှမဟုတ်တိရိစ္ဆာန်မှာ ဘယ်နဲ့တော့ဟိတန်ကြီးရှိဟင်အနည်းမှရှိပဲနဲ့ဟုတ်ကလားကျက်ဆူပင်ခုတ်ရောက်လို့ဘယ်လောက်ရဟိုကျက်ဆူမင်းကြီးရမှာပေါ့ဗျဟင်ကျက်ဆူမင်းကြီးတန်ဖိုးမရနိုင်ဘူးလားဘာဖြစ်လို့တုံးကြဘာဟုတ်ပါမလားဟိုကျက်ဆူပင်နဲ့အိမ်ဆောက်ရင်တော့ဟင်ဟိုကျက်ဆူပင်နဲ့တိုက်တယ်မယ်ဗျဟုတ်ကလားဗျအဲကျွန်းသားလေးများဖြစ်ဘယ်လိုနေမလဲဟင် ကျွန်သားလေးများဖြစ်ဘယ်လိုနေမလားဟင်တန်ဖိုးကြည့်ရဘာတော့အနှစ်ရှိလို့အဲ့တော့တရိတ်ခံမှာသူတို့လုံးသမျှညင်ငါလဲအကာမရှိတာတွေဟောတော့ညုံမတက်မှာမဟုတ်ပဲဟုတ်ကလားတော့ဘဝသေးတွေကိုကွဟင်တရိတ်ခံအကျင့်ငါလဲအကာတွေကြီးတဲ့ထင်တယ်ဟဲ့သူတော့ဘဝသေးတွေကိုကွအညုံမတက်မှာမဟုတ်ပဲနဲ့အညုံမမတက်ရင်တော့ပွင့်ဖို့သီးဖို့တော့ဝေးပြီဟုတ်ကလား အဲ့တော့တရိษံကျင့်ကိုတို့ကဌာနနဲ့ချုပ်ပြရမှာဗျဟင်ဟုတ်ကလားတရိษံကျင့်ကိုတိထနဲ့ချုပ်ပြရမှာတင်ဟဲ့ချိုးဖြက်ပြီးရင်တို့အတွက်အနှစ်တီအောင်လုပ်ရမှာမဟုတ်ဘူးလားဟင်အနှစ်ကြီးလေးတန်ဖိုးကြီးတွေဖြစ်ရမှာမဟုတ်ဘူးလားဟဲ့ဟုတ်ကလားအဲ့တော့တို့ဒီဘက်ကနှစ်ကဓာရီပါသွားလို့ရှိရင်လာမယ့်နှစ်ကောအနှစ်တီဖြစ်မလားအကာတွေဖြစ်မလားဟုတ်ကလား ဟင်မနစ်ကဟာကြီးတိုင်းသာဟုတ်ဟုတ်မဟုတ်ဟုတ်နေတာဆက်သွားရင်ဘယ်လိုနေမလို့ဟုတ်ကလားအဲ့တော့တို့ကောအဲအခုပဲရှိတဲ့တတန်းလေးကြည့်ရင်ဘယ်နှကာတော့ရှိတဲ့တတန်းလေးလည်းဆိုဘယ်နှကာရှိကုန်ညဘလို့ဘယ်နှစ်နှစ်တုံးဘယ်နှကာတော့တတန်း60ရှိသူကတကာလာနဲ့တတန်း60ကအကာလာနှစ်လားမင်းတို့ရအောင်ရ အကာဘသူဆောင်ပြောတာတော့ခင်ဗျဟင်ဘသူဆောင်ပြောတာတော့60ကြီးကိုအကာလို့ဟင်အာအဖိုးရှင်ပြောတာနေမှာပါ အဖိုးရှင်ဘယ်လိုတို့အကာလာနဲ့လားဟာလှုပ်ဘူးဟိတို့ရှိလာထိုင်ရင်တော့မသက်တာဘူးသာမှတ်กว่าနော်ဟင်ဟင်ပုံတော့မထိုင်နဲ့တဲ့ဒီအဖိုးဟင်ဟင်လာပြန်ပြီတို့ရှိဟင် ဘယ်တော့အဖိုးရှင်ဟင်ဟင်အဖိုးဘယ်လောက်အသက်ဘယ်လောက်ရှိပြီတော့ဟာ90အဲ့ဒါအနှစ်လားကာလား90ကာလား90နှစ်လားဟာ90နှစ်တည်းဗျာဟင်ဟင်ငိုကျက်ဆိုပင်ကနှစ်ဟိုဒီယိုရှိသလားဖိုးရဟာမရှိဘူးတိုင်းအဖိုးအဖိုးရှင်ညာပဲနဲ့တော့ကျက်ဆူပင်ကြီးလားကျွန်းပင်ကြီးလားအာကျက်ကျွန်းဟာ ရုပ်ကြော့မယ်ဟာဆွဲကြတာနာနာမာတွေအခမ်းမရှိတယ်ဟုတ်ဗျာဘိုင်းတိုင်းအသက်80ပြည့်လေကျက်ခုပင်ကြီးဟုတ်တာဗျာဟင်ကျက်ခုပင်ကြီးလားဟင်ဟင်ဟင်ကျက်ခုပင်ကနေကြော်ရှင်ဖြစ်နာနေမှာပါဟုတ်တယ်နဲ့တိုင်း80ကဘယ်နဲ့တော့80နှစ်လား80ဂါလားတိုင်း80ဂါပေါ့ဟင် ဟင်ဒါရင်အဖိုးအသက်ဘယ်လောက်ရှိပြီလို့ဆို80ခါဗျ80ခါဗျအဲ့လိုပြောမှတယ်လေခုန90နှစ်ပြပြောမှလားဘယ်လိုပြောမှတော့ဖိုးရှင်ဘယ်လိုပြောမလို့အာအာဘာဖြစ်လို့တို့များအဖိုးဘာဖြစ်လို့တို့များဟင်ဘယ်နဲ့တော့အကာကြီးဖြစ်နေတာကောနှစ်ပြောလို့ဘယ်သူကယုံမှာတယ်တော့ဖိုးဟင်ခေါ်ပြမေးလို့ရတော့ဘူးဗျဟင်အကာကြီးမှန်းသိရတဲ့နဲ့ကွာကျက်သူဘင်းကြီးက 90အနှစ်ရှိတဲ့ဆိုတော့ဘသူကယုံမာတယ်တော့ဖိုးဟင်မနေ့တော့ယုံမလားဟောဟောဒီကျက်သူပင်ကြီးကဟိုတို့ဟွာလာလမ်းဘေးမှာရှိပါတယ်ဗျာကျက်သူပင်ကြီးတွေပုတ်ကလားအဲတက်တန်းနဲ့ဆိုရင်တော့90ရှိပြီပုတ်ကလားအနှစ်ကို90ပြည့်ရှိသဗျာဆိုရင်ယုံမလားဖိုးကြီးကျက်သူပင်ကြီးလည်းညှို့ထိုးပြရင်ယုံမလားဖိုးဟောအမဟာတော့ယုံမအောင်ဒါရင်တို့အဖိုးရှင်ကြီး90 အသက်80ကအနှစ်တွေဖျားတော်ယုံရမလားဗျအာအကာကြီးလေဟောဗျာဘေးနာကနေဗျာဓမ္မယုံကထွက်ရင်တော့လက်ပြီးထိုးကြတော့မှထင်တာပါပဲဟင်ဓမ္မယုံကထွက်ရင်တော့ရံဖြစ်ကြတော့မှထင်တာပါပဲဟင်အဲ့တော့တို့ဒီတိုင်းသွားလို့ရှိရင်တော့ဖြင့်ဟုတ်ကလားအကာရီကြီးတဲ့ဖြစ်ကြတော့မယ်ဟုတ်ကလားလောက်ခဲ့တဲ့အာယုန်နေခံစားခဲ့တယ်ဒီတစ်နှစ်အတွင်းကို ကြည့်ခြင်းလို့ကြည်တာအချိန်မောင်းဘယ်လောက်တော့ဟဲ့ဘယ်လောက်ရလိုက်တော့တော့မကြည့်ခြင်းမနဲ့ကြည်ရတာတော့ထားပါတော့ဟုတ်လားကြည့်ခြင်းလို့ကြည်ရတာတွေအချိန်မောင်းဘယ်လောက်တော့ဘယ်လောက်ရလိုက်တော့ဟိုအတန်ဒီကောနားထောင်ခြင်းလို့နားထောင်နေတာတွေဘယ်လောက်ရတော့ဟင်ဟိုတို့အနတ်နေရာကောနန်းညနာလေးတွေနန်းဘယ်လောက်ရတော့ဟင်ဒူဒူဟွာကောဟဲ့အရသာလေးတွေကောဟဲ့အချိုးလေးတွေကကောင်းအချင်းလေးတွေကကောင်းနဲ့စားလိုက်ကြတာဘာရလိုက်တော့ဘာရှိတော့ဘာဖတ်တယ်နော် ဟင်အတွေ့အထိလေးတွေကောင်းခဲ့နှုတ်ခဲ့ရောဘာလို့ရတော့ဒီစိတ်ကူးရင်နာလေးတွေကောင်းခဲ့ဘာလို့ကြံတော့ဒါရင်အနှစ်လားကာလားဟင်တို့ရင်တစ်နှစ်လောက်ခဲ့တာမှာဘယ်နဲ့တော့အနှစ်တွေလောက်ခဲ့တာလားအကာတွေလောက်ခဲ့ဒါများ90ကအနှစ်တည်းဗျာဗျာဟင်ဟင်တစ်နှစ်တစ်နှစ်လေတို့ဒါပဲထင်တယ်ဟဲ့ဟိုအရင်အရင်နှစ်တည်းကလည်းဒါပဲထင်တယ် ခုနောက်လာမနေ့လဲဒီလိုပဲလားဟင်အကာစုမှာလားအနှစ်စုမှာလားဟာအကာစုမှာအာရှေဖရားတကပဲလို့ဟင်ဟင်အာဟုတ်ပါမလားဗျအဘယ်နေလို့များအနှစ်စုကြမှာလားအကာစုကြမှာလားလောကရောမဗျာဒိုးရှိမှုနေမှာပါအင်းဓမ္မယုံနဲ့တော့ဟုတ်ဟုတ်ဖဲလားဟင်အင်ကြံတော့တော့ပဲနေတော့ ဟာတူတူနေမှာပါဗျာဟုတ်ဟုတ်မဟုတ်ဟုတ်လည်းပြီးမှတင်ပါလေဟေးဟေးအဲ့တော့ဘယ်အာယုံလေးခံစားခံစားဟုတ်ကလားအင်းအာယုံခံစားရင်မှတ်တာနဲ့ကိုယ်အကြောင်းသိရမယ်အာယုံခံစားရင်မှတ်တာနဲ့သူ့အကြောင်းလည်းသိရမယ်ဟုတ်ကလားအဲတတိလေးများတာအနှစ်သွင်းပြီးခံစားရင်ပြည့်နေတော့ဟေးဟိုကိုယ်ခန္ဓာအကြောင်းလေးသိသူ့ခန္ဓာအကြောင်းလေးသိတော့ဟုတ်ကလားဟဲ့ ဟင်ရုပ်ဖောက်ပြန်နေတဲ့သဘောဒီကော မသိနိုင်ဘူးလားနာမ်လေးရဲ့တိတိပြီးတော့ဒီဖောက်ပြန်မှုဖြစ်အောင်ဟိုတို့လှုပ်တော်နေတာလေးကောမသိနိုင်ဘူးလားဟင်အဲ့ဒီဒီနံလေးကလှုပ်တော်တိုင်းရုပ်ကလိုက်ပြီးတော့လှုပ်ပေးရတာထင်တယ်သူကဒါကောင်းတယ်ဆိုတဲ့တို့လိုက်လှုပ်ပေးရတယ်ထင်တယ်သူကဒါမကောင်းဘူးဆိုလဲတို့ကရှောင်ပေးရတယ်ထင်တယ်ဟုတ်ကလားဒါတွေအကုန်ကြည့်လိုက်တယ်ပေါ်လိုက်ချိုးတာလေးလှမ်းမှတ်ကြည့်လဲပေါ်ပြီးပျောက်သွားတာထင်တယ်ဟုတ်ကလား ချိုတာလေးလှမ်းကြည့်လိုက်ရင်လည်းပေါ်ပြီးပြက်ကျသွားတယ်တင်ဟဲ့ဟင်ချိုတယ်ဆိုတာတို့ပါတော့ဟဲ့ဟိုရှုံကိုခညက်ရီလောင်းပြီးကျွေးတယ်လို့တင်ဟဲ့ဟင်ဒီပထဝီဓာတ်ကိုအဓိကထားပြီးဒီအစာဟာရတွေဖြစ်ရတာမဟုတ်ဘူးလားကြိုင်လို့တွေ့လို့ရတဲ့အဆိုင်ခဲမှမများမြေတက်တည်ကြီးတယ်မဟုတ်ဘူးလားဆန်ဆိုတာလည်းမြေစီကိုစုပ်ပြီးတော့ဆန်ဖြစ်အောင်လုပ်ထားတာမဟုတ်ဘူးလားအဲ့တော့ဒီမြေကိုတို့ပါတော့ သူ့ရဲ့ဗီဇတတ္တိဖြစ်တဲ့ဆံရဲ့ဤတဲ့တတ္တိလေးအယောင်ထိုးထားတာမဟုတ်ဘူးလားဟင်အဲ့တော့ရှင်ဟိုထင်ရဲ့ရင်နဲ့လောင်ပြီးကျွေးတာလည်းဘာထူးတော့ဟုတ်ကလားဟဲ့အင်းယောဂီတပည့်ယူခဲ့သားဆိုယောဂီတပည့်ခြင်မိသလားပိဿခြင်မိသလားဟင်းယောဂီတပည့်ကဘာဖြစ်လို့တော့အယောင်ပဲလေတကယ်ရှိလို့လားပိဿဘောမှာအယောင်လေးတင်တင်းနေတာဗျာ တကယ်ရှိသလားယောဂီဟင်ဟုတ်ကလားပိဿဘောမှာအယောင်လေးနေတင်ထားတာဗျာဟုတ်ကလားအဲ့တော့ယောဂီတစ်ဘက်ကင်ကြည့်ရင်တို့ခုနပြောတဲ့ဟိုပိဿကင်ကြီးသလိုဟုတ်ကလားဟင်ထင်ရခဲစားကြည့်ရင်လေခြူတာလေးကရောင်မဲရောင်ဇာနာကမြည်ခဲမြည်မြည်နေမှာပေါ့ရှင်စည်းပဲနေမှာပေါ့ဟင်ရှင်အဲ့ဒါဟိုဟာလားဟိုအချွေကြီးဆမ်းပြီးတော့တို့ကျွေးနေတာတင်ဟဲ့အဲ့တော့ဒါတကယ်ရှင်ရင်မတ်တတ်နဲ့တကယ်ရှိသလား မရှိဘူးဆိုတာမြင်သွားတယ်အဲတော့ခံတိုင်းမတ်တာနဲ့ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပြက်ကျသွားတယ်ပေါ်လာတယ်ကြည့်လိုက်ဘာမှမရှိဘူးဒီလိုဆိုကိုကိုကိုကအထင်ကြီးဖို့ရှိသေးလားဒီလိုဆိုကိုကိုကအထင်ကြီးမှုကြောင့်ဖြစ်တယ်ညာနှုံးမှုတဏှာဝင်အောင်မလားအဲငါငါကငါပိုင်လဲဆိုတဲ့ဒိဋ္ဌိကောအဲကိုကိုကိုအထင်မကြီးတယ်လို့ကိုနဲ့တွဲဖက်ခံစားနေတဲ့အဲဒီဟင်းလျာဒီသာပြီးအပြင် အာယုန်ဒီပေါ်ကောအထင်ကြီးမှုရှိသေးတယ်အထင်ကြီးမှုမရှိရင်မြန်နှုံးမှုကောအဲမြန်နှုံးမှုလည်းရှိနိုင်ဘူးမြန်နှုံးမှုမရှိရင်သူ့ကိုငါပိုင်ဖို့ဆိုသိမ့်ပိုက်ဖို့ကောရှိတော့ဘူးဟုတ်ကလားကိုကိုကိုလည်းထင်ကြည့်ဦးရသူကိုသူလည်းထင်မကြည့်ဦးရဒီလိုသူဒီစိတ်ဓာတ်တရားရုံနှိမ်သွားမလားမြင့်မြတ်သွားမလားဟုတ်ကလားဟင်မြင့်မြတ်သွားမှထင်ပြီးတော့ဒီစိတ်ဓာတ်တွေဟာမြင့်မြတ်သွားတဲ့အတွက် ဘယ်လိုအာယုန်င်းကတိုက်တိုက်တုံလုံးအောင်မလားဟဲ့ဟုတ်ကလားဟင်ပုဂ္ဂိုလ်တို့အနှစ်ရှိတဲ့ပထောက်ပင်တို့မကြီးပင်တို့အတော်ရော့လိန်နဲ့တုံလှုပ်သလားဟဲ့မြက်ပင်ကြတော့ဘယ်လိုတုံးဟဲ့ဘာဖြစ်လို့တုံးမြက်ပင်လည်းသိပင်ပဲပထောက်ပင်လည်းသိပင်ပဲဟုတ်လားအနှစ်ရှိတာလည်းမရှိတာဘယ်တော့กว่าဟင်တကယ်လို့တို့လေမုန်တိုင်းကြီးလာတော့ပထောက်ပင် အတိုင်းခက်လောက်သာလှုပ်ပါလိမ့်မယ်အရင်မလှုပ်ပါဘူးပင်တိုင်းလှုပ်မှာမကြီးပင်ကောဘာဖြစ်လို့တုံးပြဟင်တို့မျက်ပင်ကြတော့ဘယ်လိုနေမလို့မုံတိုင်းနဲ့များတွေ့ရင်လေသွားဟုတ်ကလားဗျအခုလေတို့ဟိုဟိုကြိုက်တာတွေလေအာယုံကလေပဲထင်တယ်ဟဲ့အရေးရောင်မဲမဟုတ်ဘူးလားကြိုက်တဲ့အချိန်ဟုတ်ကလားဟိုမကြိုက်စရာလေးဟာကောဟင်အဲ့ဒါလေးများတိုက်ရင် တို့ဒီဘယ်လိုနေတော့ဟင်မွန်းတုံမလုံးအနှစ်ပြည့်ကြီးလို့လားဟင်ဟင်ကြိုက်တာလေးနဲ့တွေ့ရင် မတုံမလုံးအနှစ်ပြည့်ကြီးလားဟင်မကြိုက်တာနဲ့တွေ့တော့မတုံမလုံးအနှစ်ပြည့်ကြီးလားအင်းဘာမျိုးတွေတော့ဗတော်မျိုးလားမြက်မျိုးလားဟာဟုတ်ကလားအာဒါတွေမြက်မျိုးတွေတဲ့ဟင် ဟင်မြေမျိုးတောင်ရိုးရိုးဟုတ်မဟုတ်ပါဘူးဆင်ငူမြက်တွေထင်အနှုတ်ရတော့ခက်တဲ့ဟာတွေထင်ဟင်ဆင်ငူမြက်တွေထင်ဘာမြက်တွေတော့အဖိုးရှင်ဘာမြက်ကြီးတော့ငါဆင်ဟာဟုတ်ကလားအဖိုးရှင်မပြောသမျှခင်ဗျဘေးကကိုပြောပေးသားမှာဗျာသူ့ကိုသားဟင်ဟင်အဲ့တော့တို့အနှစ်မရှိရင်လှုပ်တာပဲဟင်ဒါအကြောင်းမသိလို့ထင်တယ် အကြောင်းမသိဖို့ဟင်အကြောင်းမသိရင်အထင်ကြီးခြင်းပေးခြင်းမဖြစ်နိုင်ဘူးအဲ့ဒီအထင်ကြီးခြင်းပေးခြင်းဖြစ်နိုင်တဲ့အဲဖြစ်တဲ့အတိုင်းပဲအထင်ကြီးရင်တဏှာပါမှာပေါ့အထင်သေးရင်မာနဝင်မှာပေါ့ဒါတော့တဏှာဝင်ရောမတုံလို့နိုင်ဘူးလားမာနဝင်တော့မတုံလို့နိုင်ဘူးလားအဲ့ဒါအနှစ်မရှိလို့ဗျအဲ့တော့တို့ခုရှိနေတဲ့သက်တမ်းမှာဘယ်နဲ့တော့အနှစ်ပြည့်ဗလားမပြည့်ဘူးလားဟင်ဟို90တော့လှုပ်တော့ပါဘူးညာ အသက်80ထိရောက်လာတို့အဖိုးရှင်မလှုပ်တော့ဘူးမဟုတ်ဘူးလားဟင်မလှုပ်တော့ဘူးမဟုတ်ဘူးလားဖိုးရှင်ပြောပြမလှုပ်တော့ဘူးမဟုတ်ဘူးလားဟာခုနကတော့90ကအနှစ်လည်းပြောသေးဗျာဒီဖိုးဟင်ဟုတ်ကလားဟိအဲ့တော့တို့ခုတစ်နှစ်ဟိုဘက်ကိုဒီဘက်အသက်ကနေဟိုဘက်အသက်ပြောင်းမှာ အင်းနှစ်ပြောင်းမိတောင်ကျုပ်ပြောချင်ပါဦးဗျာဘာပြောင်းရမှာတော့ဟဲ့အကရွာကြပဲလို့ပြောမှာတော့တခါတော့ပြောင်းခဲ့ပြီလားနှစ်ဆန်းတဲ့နေ့ကျပဲလို့ပြောမှာတော့ဘယ်လိုတဲ့ဟာတနည်းပြောင်းတာမဟုတ်ဘူးလားအဖိုးရှင်ဘယ်လိုတော့နှစ်ပြောင်းမှလားအခါပြောင်းမှလားဟောလုတ်ကြောင်မဲရှိလို့လားဗျာရှိမှသာပြောင်းလို့ရမှာပေါ့မရှိဘဲနဲ့ဘယ်လိုလုပ်ပြောင်းမှာလဲဟင်အဲ့တော့တို့ ။အိုးတို့ပြီးခဲ့တဲ့60ခေါ်မှာဟဲ့။ပြီးပြီးခဲ့တဲ့ကဏ္ဍကြီးက60ပြထားတာထင်တယ်။အဲ့ဒီ60နှစ်ဆန်းတရက်နေ့ကနေပြီးဟုတ်ကလား။တို့ဟာတယ်နဲ့ဟဲ့အကျိုနေ့ခေါ်သလားဟဲ့။ဟင်တို့73ရက်နေ့လား။73ရက်နေ့ထိမဟုတ်တာတွေလည်းလုပ်ခဲ့တာ။မဟုတ်တာနဲ့အချိန်ကုန်ခဲ့ပြီ။ဟုတ်ကလား။အနည်းမရှိတဲ့အာယုံခံစားမှုနဲ့ပြီးသွားပြီထင်တယ်ဟဲ့။ခုနတရားအနှစ်ဝင်လားဟဲ့။အဲဝင်ဘူးဒါမှမဟုတ်လည်းစိတ်ဓာတ်တွေမင်းရဲ့ကြည်ဘူးတုံ့လှုပ်နေသေး။ ဟုတ်ကလားဟိအဲ့တော့မနေ့ကတော့ဥပြောင်းချိန်ကြပြီဆိုတော့အနှစ်ကလေးများတီလူတီများထင်တယ်ဟိဒါနမှုနဲ့ကုပြောင်းတော့မှထင်တယ်ဟိဒါနမှုကဟိုတရိษံခြင်းကိုဖြတ်ချိုးမှထင်တယ်ဟဲ့တီလာမှုကတရိษံခြင်းကိုတရိษံခြင်းကကြိုက်ကြိုက်သူတို့မကြိုက်မကြိုက်သူတို့တို့ဒီကတော့ကြိုက်စိတ်ပေါ်လာလဲတတိနဲ့စောင့်ပြီးဆိုင်ညာကိုနှုတ်မရောက်မီဖြတ်ပြစ်ပြစ်လိုက်ရမှထင်တယ်ဟိဟိဟုတ်ကလား အေးဟိုမုန်းစိတ်ကလေးပေါ်လာရင်လေဟိုဆိုင်ရာကိုနှုတ်မရောက်မီတတိနဲ့ဆောင်ဖြက်စီးပြမှာထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဘဝစိတ်တမဲ့သာကိုဒေါသသားအာမထင်တယ်ဟဲ့ကြက်တမဲ့သာကိုလောဘသားအာမထင်တယ်ဟဲ့ဟုတ်ကလားဟင်သူများတမဲ့သာဟိုကြက်ကရံလို့တာဘဝစိတ်ကရံလို့တာမလို့ကိုယ်တည်းရှိတဲ့လောဘဒေါသကရံလို့တာထင်တယ်အဲ့တော့ရံသူဒီငါထဲမှာဆိုပြီးကိုယ်တည်းရှိတဲ့အကောင်ကိုပြန်သားအာမထင်တယ်ဟဲ့ဒါတတိဆံဉင်ကိုဖြက်ချိုးတာထင်တယ် ဟုတ်ကလားဗျာဒီလူလေးနဲ့မနေ့ကဟုတ်ကလားအကူလေးကိုအကူကောင်းအောင်ဆိုလုပ်ခဲ့ကြပြီထင်တယ်ဟိအကူကောင်းအောင်လုပ်ထားတော့ဟုတ်ကလားဟိတို့ဒါနာမှုပြုတော်ဟောဟင်ကြကြမမပြုသလားဟိုရောရောပေါ်ပေါ်ပြုနေကြအတိုင်းမဟုတ်ဘူးလားငါကင်းသလားဝှထုကော ပုဂ္ဂိုလ်ပေါ်မှာကောတဲ့ငါမကင်းဒိဋ္ဌိပါအောင်မှာပဲဟောလားဝိထုနဲ့ပုဂ္ဂိုလ်မကင်းတဏှာပါအောင်မှာပေါ့ဗျဟင်သီလဆောက်တည်တော့ဟောကြိုက်စိတ်ကလေးကိုဘယ်နဲ့တော့မနေ့ကတားနိုင်ရလားကြိုက်စိတ်ကလေးတွေပေါ်လာတဲ့တားနိုင်မှာတားနိုင်မလားတားရသလားဟင်အဲဟိုမကြိုက်စိတ်ကလေးပေါ်လာတော့တားရသလားမတားဘူးလားတော်ဘူးအဲ့ဒီကနေ့လေးတော့ဖြင့်မျက်ဖြင့်ငါတို့ ဒီဟွာလားဟဲ့ဟိဟိကိလေသာတွေတို့နစ်နေတာထင်တယ်ဟဲ့ဟုတ်လားမြုပ်နေတာထင်တယ်ဟဲ့သူတို့တဲ့အစွဲထဲမှာတို့နစ်နေတယ်မြုပ်နေတယ်မျက်ဖြင်ကကိုတက်နိုင်အောင်လို့ဒီကနေ့ကြက်ကြက်မမကလေးလုတ်ပေးသားမှာအကြနေထင်တယ်ဘာနေတော့တတိနဲ့ကိုကြက်ကြက်မမထင်တယ်ဟင်တတိနဲ့ဟုတ်ကလားအကုသို့ဖြစ်ခွင့်မရအောင်ကြက်ကြက်မမထင်တယ်ဟိအကုသို့ဖြစ်ခွင့်မရအောင်ဟုတ်ကလား မျက်စိကကြည့်လိုက်တိုင်းနားကနားထောင်လိုက်တိုင်းဘသူပဲဝါပါလာရင်အဲကောင်းဤမကောင်းလာတော့မှထင်တယ်ကောင်းဤမကောင်းဆိုတာမှတ်ချက်ချလိုက်ရင်ကြိုက်ဤမကြိုက်တာဟောတက်တက်မဝင်နိုင်ဘူးလားအဲ့တော့ဘသူပဲဝါသောကိုဝင်ခွင့်မရအောင်ဒီကိကြက်ကြက်မမကလေးမျက်လုံးစိတ်ကိုအဆောင်ချပြီးသားပါအဲနားထိတ်ကဟောနှာခေါင်းထိတ်ကဟောဟင်ရှားထိတ်ကဟောကြံရဆံရအင်္ဂါခြေလက်ကဟောအဲမနောတကားပေါက်ကဟော တကား6ပေါက်လုံးဒီကနေ့ကြက်ကြက်မမကလေးကောင်းတာတွေကြီးတယ်ဟင်ယူလို့လျောင်းမကောင်းတာကိုခုနှစ်ကိုမလိုက်နဲ့ကွာမနှစ်ကလည်းမင်းကြောင့်ငါမကောင်းတော့ဘူးဟင်လာမယ့်နှစ်ကြိုင်တော့မင်းမပါဖျောက်အောင်ဆိုပြီးတော့လူရွေးပြီးလွတ်တယ်လို့ထင်တယ်ဟဲ့တကားပေါက်ကနေပြီးကောင်းတာတွေရွေးလွှတ်ရမှာထင်တယ်မကောင်းတာကိုကြက်ကြက်ကြီးတတိနဲ့ထိမ့်ကြပြီးထင်တယ်ဟဲ့ကောင်းတာကိုလည်းတတိနဲ့ထိမ့်ကြပြီးဟိုရောက်အောင်ပို့ပေးရမှာထင်တယ်ဟဲ့ မကောင်းတာကိုလည်းတတိနဲ့ထင်းကြပြီးမင်းဒီမှာနေမင်းဒီမှာနေရဒီလိုလောရမှာတယ်ဟဲ့ဟုတ်ကလားမင်းအကြနေအကြနေကြကြပါမလားဟင်အဖိုးရေတော်နေအကာဖြစ်သွားမနော်ကြမှာလားဒီကနေ့ဘလောက်ကြမှာတော့ဟင်ဟင်24နာရီကြဟင် ဥပုကဘယ်လိုပြောတော့တရက်ဆောင်မယ်လို့ပြောတာလားတနာရီနှစ်နာရီဆောင်မယ်လို့ပြောတာလားဟင်တရက်ဆောင်မယ်ဆိုတော့တို့ဒီကနေ့၈နာရီဆိုတော့နေ့ဖြင့်ကဘယ်ချိန်ကြမှာတရက်ပြည့်မှာတော့မရှိနာရီဖြစ်အောင်ဟုတ်ကလားအဲကြာရမှာထင်တယ်ဟုတ်ကလားဟဲ့ဟင်တခါတည်းကြာရမှာဟုတ်ကလားကောင်းတာတွေတော့တွားတွားတွားတွားတွားမင်းအဲဝင်မင်းဟိုကောင်းတာလမ်းမအောင်ဟိုဟိုရောက်အောင်လမ်းဆုံးရောက်အောင်ပို့ပြီးသားကွာဆိုကြက်ကြက်မမနဲ့ကောင်းတာတွေတွေပို့ပေးရမှာထင်တယ် ဟင်မကောင်းတာဆိုတော့မင်းဒီကဆုံးဒီကဆုံးဒီကဆုံးတကားပေါက်တရားနေပြီးတော့ဘယ်နဲ့တော့ဟိတ်ကြကြမမနဲ့ဟိုစိတ်ပြီးယိုပြီးကိုဟောလာယောပြီးရောင်ပြီးကိုကောင်းတဲ့ကြားကိုရောပါမတော့အောင်ကိုတတ်မှတ်ပေးရမယ်ထင်တယ်ဟိဟုတ်ကလားဟုတ်ကလားအကြံနေကြကြပါမလားနှစ်ဖြစ်ငါရှင်းနိုင်ထီအောင်ဟင်ဟုတ်ကလားအိတ်ကိုမအိတ်တော့ဘူးပေါ့ငါအိတ်တော့ဘူးပေါ့ဒီနေ့အဆောင်နေအိတ်နေတော့မြောက်ဟို ဟိုကရောလိုက်သွားဘယ်နဲ့လုံးမလို့နေဦးကွာဒီလူကြီးမအိဖက်မနေပါဘူးအိမ်မငါတို့လိုက်မေးဆိုဟိုကလည်းတကားပေါက်နာကစောင်းနေမှာပေါ့ရဒီကနေ့ဟင်ဘောင်းတော့နှစ်တိုင်းတို့သွားနေကြလမ်းကွာဒီကနေ့လေးကြမှာဟုတ်ဟင်သူတို့ကနှစ်တိုင်းလိုက်နေကြမဟုတ်ဘူးလားဘယ်နှစ်တိရှိပြီတော့ဘိုးရှင်80ရှိပြီထင်တယ်သူတို့ကဒီတကားပေါက်ကလိုက်နေကြမဟုတ်ဘူးလားဟုတ်ကလားဒီနေ့ကြမှာကွာဒီလူကြီးကြီးကြဲ့ရတို့သွားခွင့်မပြုဘူးကွာဆို ဒီလူကြီးမအိမ်နဲ့မနေပါဘူးကွာအိမ်မှာငါဟုတ်ဟင်အဲ့တော့ဖိုးအိမ်တို့များသူတို့ကလုံးနဲ့ရင်းနေများဘယ်လိုရွှေ့ပြောင်းသွားရင်မျက်ဖြင်ကတက်နိုင်မလားကြာသွားမလားမျက်ဖြင်ကတက်နိုင်မှမထင်ဘူးပြန်ကြာမနော်ဟင်အဲ့တော့မျက်ဖြင်ကတက်ချင်သလားမတက်ချင်ဘူးလားမထင်မအောင်များဟင်တိုင်းအိပ်ပျော်နေတို့ဟောဆောင်ပါဗျာအကြံသမားတယ်ဟင်ဟုတ်ကလား ဟိုကလည်းစောင့်ပါဗျာအကျန်သမားဒီဒီဒီဖွားတွေမအိပ်ဖက်မရှိပါဘူးဟိုနှစ်တိုင်းလိုက်နေကြဒုသွားနေကြလမ်းကြီးကွာဒီကနေ့မှပိတ်ဟဆိုအားနဲ့ဟင်မတရားထားနေနေမှာဟိုကဟင်အဲ့တော့နေမူပါညကသူတို့အိမ်မှာပါဟင်တိမ်မငါအဲတော့တို့လိုက်ကြတာပေါ့ဆိုတော့အဲအိမ်စောင့်ဟင်ဟင်အဲ့တော့တို့ဖိုးတွေဖွားတွေကလည်း အဲဒီကောင်ဒီကောင်နေတော့မလာတော့ပါဘူးအိမ်မပါပဲသူအိမ်နေကဲဘယ်နဲ့တို့ညကြမှာသူတို့ကအချီကြီးပြောင်းသွားပဲနဲ့လုံးမလို့ဟင်မဟုတ်တာတွေကမကောင်းတာတွေကဟင်ဟင်ဟောတရိษံညင်းတွေကတရိษံချက်တွေကဟုတ်ကလားဗျဟင်ဟင်ညအိတ်ကြော်နေတော့တိတ်တိတ်ကလေးတခါတည်းသူတို့ဖော်ရီလက်ကုပ်ပြီးခြီးသံမကြအောင်သွားတော့ဘယ်နဲ့လုံးမလို့တိုင်းမအိတ်ဘူးပေါ့ညဖိုးချက် ကင်းဆောင်ကင်းဆောင်ညဘယ်နဲ့တော့ဖိုးချင်းဘယ်လိုလဲဘယ်လိုလဲဗျာမအိပ်ဘူးပေါ့ဖို့အာဟုတ်ပါမလားနင်းနေလေးမှကိုမိတ်ဘူးပေါ့ဖိုးရအာဟုတ်ပြီအာအမအမတို့ဘိုးတော့အော်တော့နင်းနေလိုက်ချောင်းကြည့်ကြသမှာဗျာဟင်နင်းနေလေးမှမငိုက်တော့ဘူးလားဖိုးရအာဟုတ်ပါမလားဗျာဩတို့ပါတော့ ဟိုတရက်ရဲ့အေးဆုံးချိန်ဟာ၃နာရီဟုတ်ခလားဒီတစ်နှစ်ရဲ့အေးဆုံးချိန်ဟာတပူတွဲဟုတ်ခလားဘာဖြစ်လို့တော့တပူတွဲဟာမနစ်ကတပေါင်းရဲ့တပေါင်းကစားပြီးဖြစ်ပေါ်လာတဲ့ຫນွေရဲ့အပူရဲ့အဝေးဆုံးလားဖြစ်လို့ဟုတ်ကလားဒီတရက်ရဲ့အေးအေးဆုံးချိန်ဟာမနေ့သုံးလိုက်ဘောင်းဒီကနေ့ထွက်တဲ့နေရဲ့အပူချိန်နဲ့အဝေးဆုံးချိန်ဖြစ်လို့ဒါမို့တို့မြို့ပေါ်မှာရှိတဲ့ တခိုးကြီးများဝါရင်တခိုးကြီးများကအဲ3နာရီအချိန်ကို2နာရီနဲ့3နာရီကြာကိုအများဆုံးချောက်ပါတယ်ဘောဘောတတ္တဝါတိုင်းလူမဆူထားနဲ့တတ္တဝါတိုင်းအိပ်ရတယ်ချိန်ဟင်အဲအေးဆုံးချိန်ဆိုတော့တို့မွှင်းကြီးပေါက်တွေပိတ်မနေပြီဘူးလားဟင်တကားတွေပိတ်ပြီလေမွှင်းကြီးပေါက်တွေပိတ်နေရင်တို့အစာအိတ်ထဲရှိနေတဲ့အပူပုတ်ကဟိုအစာအိတ်အဲဒီကနေနောက်ကျောဖောက်ထွက်အကျောမကနေပြီးတော့အုပ်စိတ်ကျောထိုးပြီးအဲ့ဒီမှာအိတ်ကျင်တော့တာထင်တယ်ဟင် ဟေးအပူဖို့ဆွတ်တရားမရှိတော့ပဲနဲ့အဲအေးဆုံးချိန်ဟာတို့မွင်းကြီးပေါက်တွေပိတ်ကုန်ပြီကိုဟင်တို့တို့တတ္တဝါတွေနေဘာလို့မအိတ်တော့ညဘာလို့အိတ်တော့မေးကြည့်နေမှာမွင်းကြီးပေါက်တွေကပွင့်နေတယ်လေရှင်းနေတဲ့အပူဖို့ကထွက်တာတကိုးဗျအဲတော့ဟိုအထက်ကိုတက်မထိုးဘူးပေါ့ဟင်အဲတော့နေမအိတ်ဘူးပေါ့ဗျဟင်အော်ညကြတော့ဘယ်နဲ့တော့ဟို6နာရီပြ9နာရီပြ7နာရီပြ9နာရီပြတဖြည်းဖြည်းနဲ့နေနေဝေးလေအေးလေထင်တယ်အဲ့တော့9နာရီ10နာရီကျတော့ဘယ်နဲ့တော့ အိတ်ချမ်းလားဘောင်းတော်ပူပုတ်ကထွက်ပြမှာရှင်အဲ့တော့အထက်တက်ထိုးတာတင်တယ်ဟင်အဲ့ဒီမှာလေအိတ်ချင်းသိပေါ်တာမဟုတ်ဘူးလားဟင်အဲ့ဒီအိတ်ချင်းသိကလည်းပေးနေလို့ရသေးတဲ့ဟုတ်ကလားဘောင်းတော်ပူရှင်လေးနည်းနည်းရှိတော့မွင်းကြီးပေါက်ကလေးကမပွင့်တပွင့်တော့ရှိသေးဟုတ်ကလားဗျာအဲမနဲ့၃နိုင်ကြတော့အေးကြီးအေးတော့မွင်းကြီးပေါက်ကလည်းအပိတ်ကြီးပိတ်ပြီဗျာဟင်အဲ့ခါကျဟင်လက်ဖက်သာဆောင်ဟုတ်ကလားလက်ဖက်ကြောင့်ပိုးတောင်အိပ်ပျော်သေးဖို့ရ ဟင်ဟင်အဲလက်ဖက်သားဆောင်ပိုးတောင်အိတ်ကျော်သေးတယ်ဖိုးရအဲ့တော့ဘယ်နဲ့တော့၃နိုင်နဲ့အဲ၄နိုင်တော့ကိုဖိုးမိုင်ဖက်ဆောင်နိုင်မှာမလားဟာဖိုးနင်းနေဟိုအိတ်လိုက်တော့အိတ်ထားတဲ့ကအလုံးရင်းနဲ့ကူးမှာဒီလူကြီးဘယ်တော့မှအတက်မခံဘူးကွာနဲ့ဖြင်ကနဲ့သူကလည်းကျိမ့်မှာပဲဗျ90လုံးလုံးတို့လည်းအောင်နေထားတာကွာဟင်ဒီတနှစ်ဒီနှစ်မှာဘယ်အလွတ်ခံမတော့နဲ့ဟိုကလည်းအဲ့လိုနေမှာဗျဟင်နဲ့ဖြင်ကအတက်ခံမမလား ဒီကနေ့မှကြကြမမမလုပ်ရင်ဟင်ဟင်မဖြစ်ငါတက်ရပါမလားအကုသူကတို့စိတ်တက်နိုင်မှာမလားဟင်မကောင်းမှုကတက်နိုင်မှာမလားယုံညံ့တဲ့စိတ်ကမြင့်မြတ်တဲ့စိတ်ကိုမဖြစ်ငါတက်နိုင်မှာမလားဟင်ဟောမိုးကတော့မတက်နိုင်အောင်တို့90လုံးလုံးကြီးတို့ပိုင်ထားတာထင်တယ်ဟဲ့အဲ့တော့နင်းလေးအိတ်ထားနဲ့ချမှားဖို့ဘယ်လိုတော့ နည်းနည်းလေးတတိလွတ်တာနဲ့သွားမှာဖို့အလုံးနဲ့ရင်းနဲ့ကဲဖို့ပဲနှလုံးမလို့ဘုရှင်ဘုရှင်အဖိုးရှင်ဟိုပါဗျာအဖိုးသိနေမှာပါအဖိုးရှင်လားအဖိုးသိလားဟင်ဘယ်နဲ့တော့ဟိုဘေးနာဟာကြီးအဖိုးရှင်လားအဖိုးသိလားဟင်အဖိုးသေးပါလုံသားပါဗျာအဲ့လိုဒါရင်နောက်အဖိုးရှင်ခေါ်ရမလားအဖိုးသေးခေါ်ရမလား ဟုတ်ကလားဗျဟင်အဖိုးသေးတယ်ဗျကဲဘယ်နေတော့ဟင်အဲ့တော့တို့လူတိုင်းကတော့သင်းကြံအကြနေလေဒါလူတိုင်းပြောနေတာပါပဲဟုတ်ကလားသင်းကြံအကြပါပြောင်းဖို့အချိန်ကြပြီလို့ပြောတာတော့မနေ့ကသာပြီးပြောင်းတဲ့နေရာတို့ဘယ်နဲ့တော့ဟိအနှစ်ကလေးပါအောင်လို့ပြုပြင်ရရတယ်ထင်တယ်သင်းကြံအကြလဲလူတိုင်းပြောတာထင်တယ်ဟုတ်ကလားတို့တော့ဘာကြတယ်လဲမေးကြည့်ဟုတ်ကလားဟိတို့ခုနပြောတယ်မိမိတို့ ကောင်းမှုလေးတက်တက်ကြီးတယ်ဖြစ်သွားအောင်ထင်တယ်ဟဲ့ဟုတ်ကလားအင်းယုံညံစိတ်ကနေမြင့်မြတ်စိတ်ကလေးတက်တက်ဖြစ်အောင်ထင်တယ်ဟဲ့ဟုတ်ကလားအဲ့ဒါလေးကိုတတိလေးကြက်ကြက်မတ်မတ်နဲ့ကိုယ်စိတ်ကိုလည်းကြက်မတ်ပေးကြသမ်းပါဟုတ်ကလားနှုတ်ကိုရောဟင်အင်္ဂါခြေလက်တွေကိုရောဟဲ့ကံနဲ့ပြောရင်လည်းကံ၃ကံလုံးမကောသေးနဲ့ဒီနေ့ဟုတ်ကလားတခါနဲ့ပြောရင်လည်းတခါ၆ပေါက်လုံးကြက်ကြက်မတ်မတ်နဲ့အကောင်းနေတာလှုပ်ပေးသမ်းပါ အဆိုးတွေကိုဒီနေရာတားပြီးဟိုရှေ့ကိုသွားခွင့်မပေးပါနဲ့ရှေ့သွားခွင့်ပေးရင်လက်ဖြင့်ကတက်ခွင့်မရမှာသို့လို့ဟုတ်ကလားအဲဒီတည်းပဲမြုပ်မြဲမြုပ်နေမှာထင်တယ်ဟဲ့ဟင်အဲ့တော့ဟိုနောက်နှစ်ကြတော့လဲအနှစ်မပါတဲ့ဟိုအသက်ဖြစ်သွားမှာပေါ့ဟုတ်ကလားအဲ့တော့တစ်နှစ်ဆိုလို့ရှိရင်တစ်နှစ်စာ30 365ရက်လုံးလုံးအနှစ်ပြည့်ဖြစ်နေရမှာထင်တယ်အကာကြီးလည်းမဖြစ်ပြရဘူး ဟုတ်ကလားဗျာအဲ့တော့တို့ပြီးခဲ့တဲ့တတန်ငါတော့ဖြင့်အကာများထင်တယ်အနှစ်နဲ့ထင်အဲ့တော့လာမဲ့ဟိုတတန်ကြရင်တော့တို့ဘယ်နဲ့တော့အကာများမှာလားအနှစ်များမှာလားဒီကကြက်ကြက်မမနဲ့လွတ်နိုင်လို့ရှိရင်ကိုမှခင်ဗျားတို့အနှစ်များမယ်ဒီကကြက်ကြက်မမနဲ့မှာဟိုမကောင်းရောကောင်းရောအာကုံတို့သွားချင်တာသွားကွာဆိုလို့လိုက်ရင်တော့ဟိုမှလည်းတို့ဘယ်နဲ့တော့ဟိတ် အနှင်းနှင်းနဲ့အကာများများနဲ့ကုန်သွားမနော်ပုတ်ကလာယောအဲ့တော့ဒီကနေ့တော့ကြကြမမတ်နဲ့ကံတုံးကံနဲ့ကြကြမမတ်ထင်တယ်တကား၆ပေါက်ဟောကြကြမမတ်နဲ့ကောင်းတာဒီတာရှိဆက်သွားပါစေပုတ်ကလာလူချင်းနဲ့လူငင်မှာရှိဆက်ပါစေပေါ့ကွယ်တရိษံချင်းနဲ့တရိษံချင်းဟောဒီတကားပေါက်ကရကြပါစေဟုတ်ကလားဗျာဟင်လုံနိုင်ပါမလားဗျာ ဟင်အဲ့လိုဆိုရင်တော့တို့တစ်နှစ်လို့ပြောလို့ရမှာပါဗျာကဲနာကြသို့